ဘုရားဗဒနာနုကအပွဲကျုပ်26ဒီနော်မှာ26ဒီနော်ပါလေနည်းနည်းအစီအဝေးကြီးအဲဒီအတောင်ကြီးတဲ့ဩဝါဒဖြစ်တဲ့အမြဲတမ်းပြောရောက်လာပြီးဒီလေလောင်းကြီးဒီလိကအောင်ဆိုးတာနဲ့ဒီကောင်ကလည်းပြည့်သွားတာနည်းနည်းပြည့်သွားတာကလည်း ပဂရီပြောဘူးမကောင်းတာတွေတော့နောက်ညည်းဒီလိုရတော့ပြန်တော့တောင်းမှလည်းမနိုင်ဘူး။တောင်းကြိုးရတော့မင်းရှိသေးဘူး။အဲဒါကနေ့တော့အတူရုပ်ပဲတရားမအရင်အရင်နှစ်တည်းကလည်းဩဝါဒတရားမင်းနဲ့ပြောဦးရတယ်ဒီကုန်းတော်တော်များပါလေ။လူရင်းတွေပြောဘုရားသာသနာနုခအဖွဲ့ ဘုရားသာသနာတော်ကိုကြီးမြောက်ထောက်ပံ့မှုရာဆိုတဲ့အနေနဲ့ပွဲစည်းလာတဲ့အဖွဲ့ဘုရားသာသနာတော်ကိုထောက်ပံ့ရတယ်ဆိုတာထောက်ပံ့ရတာထဲမှာကောင်းဆုံးအများဆုံးလို့ပြောရမှာပါတရားတော်ကိုထောက်ပံ့ဘုရားသာသနာနဲ့ဆိုကြရည်အဆုံးမသာသနာတော်တွေ ကြာပြေစွာတည်တတ်အောင်ဘုံကအောင်ပြီးပွားအောင်အနိုင်ရတဲ့ကနေပြီးတော့အောက်ပိုင်းဒီရရမြတ်စွာဘုရားသာသနာ့ကမြတ်စွာဘုရားတရားတော်တွေပါပဲဒီတရားတော်သာသနာတွေအောက်ပိုင်းအများဆုံးတော့ဒီမြောက်ထောက်ပံ့ခြင်းပူဇော်ခြင်းမှုလို့ပြုရတယ် အဲဒီဘုရားသာသနာနှုတ်ကအဖွဲ့ရဲ့ကြီးမြောက်မှုထောက်ပံ့မှုပူဇော်မှုကိစ္စတွေကြီးမြောက်အရာတရားရှိတဲ့ပုဂ္ဂိုလ်တွေကကိုယ်အင်အားရှိသလောက်ဒီကနေ့ထောက်ပံ့ရဒီကနေ့ထောက်ပံ့မှာကြာတာတွေကိုဘုရားသာသနာနှုတ်ကအဖွဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေက ကျင့်တော်ကလေးကြည့်ပြီးတော့သုံးဇွဲထောက်ပံ့ရဥဇော်ကြရတယ်အများနဲ့ဆိုင်တဲ့အလုပ်ကိုလုပ်ရတယ်ဆိုတာမသက်သာဘူးတာဝန်ကြီးကိုပုဂ္ဂလိကအလုပ်ကိုတတ်နိုင်နေရကိုလူသားနဲ့ပူဇော်ရဲဆိုရင်ဒါကတော့လွယ် ကိုလူစီဖြစ်နေတော့ကိုလူချင်းလူလိုက်ကိုလူချင်းတော့လူလိုက်မဲဒီဖြစ်စဉ်များဒီဖြစ်စဉ်ဘာမှပြစ်တင်ကြမရှိဒီကျင်းအများနဲ့ဆိုင်တဲ့ပစ္စည်းကိုကင်ကြွယ်ပြီးတော့ဘုရားသာသနာတော်ရှင်းရပါတယ်ဆိုတာဟောတောင်းလေးပါ ဘွဲမှာတာဝန်ခံမှုလုပ်နေရတဲ့ပုဂ္ဂိုလ်တွေကလောကကြီးကနေပြီးတော့ကျင်းဘာမှအခါလည်းရတာလည်းမဟုတ်ဘူးဒီလိုလုပ်တဲ့အတွက်ကျောဇောပိတိတတနေပြီးတော့ဘုံကြီးနဲ့နေရလိမ့်မယ်ဘယ်လိုကျိုးတွေရလာလိမ့်မယ်ဒီလိုလဲလောကဆိုတာမျက်လင်းရမဘူးသက်သက်တရားတရားနဲ့သာသနာတော်အတွက် ဒီရနဲ့မြတ်ဒီရမှာစေကြီးပွားတဲ့ဆိုင်နဲ့ကြီးပွားပါစေလို့ဒီရကျဲနဲ့ဝင်ရောက်ပြီးတော့ဆောင်ရွက်နေကြအမှန်တရားအသင်းစေရနာနဲ့ဆောင်ရွက်ကြညာတော်များမှာသာသနာပြုရတယ်ဆိုတာကကိုယ်ကျိုးလည်းပါတော်တော်ပါပါတယ်အဲသာသနာပြုရတယ်ပရိယတ်ဒီသာသနာပฏิပတ်ဒီသာသနာ ဒါနော်များပြုပြီးဒိယရိသာသနာတော်ပြုနေတဲ့သာသေသင်ကြားဘုရားနေတဲ့ဆိုရင်အိုက်တရားလေးရောဆိုအဲမိမိလလာဘာနဲ့စပ်ပြီးတော့ပြည်စုံနေနေမြပြည်စုံပါပဲဒါဓမ္မတွေလည်းရာဇဝင်မြရတာပဲဒါပြေချမ်းကပူဇော်မှုမှာ စွမ်းဆောင်နိုင်တယ်မြတ်လောကတွေမထင်ရှားကျော်စောပြီးကြလားဂုံကြီးဘုံကြီးရဲ့အမိမိအကျိုးတွေရှိတယ်သာသနာတော်အတွက်လည်းပဲမြတ်စွာဘုရားတရားတော်တွေသာသနာတော်တွေဒီဓာမြဲဒီဓာတော့အောင်ဒီကနေတဲ့မြတ်စွာဘုရားဤတရားတော်တွေအ ਨੇ ရိတဲ့တွေကိုသိအောင် အဲပြီးပြီးဒီကလာသိကြအာရုံနဲ့အောင်ဆိုတဲ့ဗန်ရှင်းတဲ့စေရနာနဲ့ဒါပေးပို့ကြနေလို့ရှိရင်အဲဒီကလည်းသာသနာရေးနဲ့ဆက်တဲ့ကုသိုလ်ကောင်းမှုတွေရတယ်လောကဘက်ကလည်းအကျိုးရသာသနာနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုအဲဒီရဘက်ကလည်းအကျိုးရနှစ်ဖက်လုံးရတို့တူပဲ ပฏิပတ်တိသာသနာတော်ပြုစုတဲ့ညာတော်တွေမှာလဲပฏิပတ်နဲ့ဆိုင်တဲ့တရားတော်တွေဟောဟောမှုဝတ္တသူနေုံအာဇာနေုံယထာရထံနေငိုက်ဓမ္မဟောကြတော်တရားကိုသူနေုံနာကြကြပါကုန်မူကဟောဝတ္တဟောကောင်းနေကဟောတဲ့တရား အရိဒအများကြီးနာကြပါစေဒီလိုလေးကြီးရမေငါဤဓမ္မဟောကြားတော်ပြအာဇာနေယုံဒီနားလေကြပါမူကဟောတာအကောင်းလို့ကြာဒီဟောတဲ့တရားကိုဒီနားလေပါစေသဘောပေါက်ပါစေဒီနားလေအောင်သဘောပေါက်အောင်ဟောကြဒီနားလေပြီးသဘောပေါက်ပြီးတော့ မြတ်စွာဘုရားအလိုရှိတော်မူတဲ့ဓမ္မနုဓမ္မပရိပတ်ဆိုတဲ့ပฏิပတ်တရားကိုကျင့်နိုင်ကြပါစေပฏิပတ်တရားကျင့်ပြီးတော့ပฏิဝေဒတရားတွေဆက်ရောက်ကြပါစေဆိုစေရနာပမ္ပန်နဲ့ဟောပြောနေလို့ရှိရင်ပฏิပတ်ဒီကဟောပြောနေတဲ့ဒီညာတော်တွေမှာသာသနာ့နဲ့စပ်ပြီးတော့ကုသိုလ်တွေပွားတယ် အဲတရားနဲ့စပ်ပြီးတော့ကုသိုလ်တရားတွေဟောတာဒါလည်းမကောင်းအဲဒီလိုဟောပြောတဲ့အများကြီးညီညွတ်ခြင်းခံရအများတော်အယိုးသေးခြင်းချင်းလေးစားခြင်းစီးမွမ်းခြင်းတွေလည်းခံရအဲဒါနိုင်လည်းမြတ်သူရန်ထောက်ပံ့ခြင်းတွေကိုလည်းရပြီးတော့လောကလောကလောကဘက်ကလည်းဟန်တော်များအကျိုးတွေအများကြီးရပါတယ် တရားဘက်ကလည်းသာသနာဘက်ကလည်းကျိုးတွေရနှစ်ဖက်ရမြင်တာအားရှိရပါဘူးပရိယဘက်ကပရိယဒီသာသနာတော်ပြုလို့နေရတာအားရှိရတော့အဓိပဘက်ကဒီပတိသာသနာပြုလို့နေရတာအားရှိရနှစ်ဖက်လုံးကျိုးတွေရလူတရားဓမ္မတွေမှာတော့ ဒီလိုအသင်းအဖွဲ့တွေဝင်ပြီးတော့သာသနာကြီးပွားကြီးပွားခြင်းအလုပ်လုပ်ရတယ်ဆိုတာတရားဘက်ကမေးကြည့်လို့ရှိရင်ကုသိုလ်တွေရကုသိုလ်ရတဲ့အကျိုးရှိလောကဘက်ကနေကြည့်ရင်တော့ပြောတော့အောင်လို့အခုနေတာကာလမှာအကျိုးမထင်ပေါ်ဘူးအခုမကြုံသင်ပေါ်ပါဘူး လောကလူတွေရဲ့လူတွေဆိုတာကိုယ့်ရဲ့သာဝနေရအတွက်လောကင်ဆောင်ရွက်နေရတဲ့တာဝန်တွေကလည်းပဲရှိနေရမတော်မကျင်လာတဲ့ကိစ္စတွေကလည်းရှိအဲဒီတော့ကိစ္စတွေအများကြီးရှိတဲ့ကြားထဲကနေပြီးတော့သာသနာရေးကိစ္စတွေလာပြီးဆောင်ရွက်တယ်ဆိုတော့အန္တတာဝန်လေးပါပဲမပြောပါဘူးကိုယ်ကိုယ်ဒီပြစေနာတမ်းနဲ့ဆောင်ရွက်ဖို့ရာမပြောဘူးဆိုတော့တာဝန်လေး အဲဆောင်ရွက်တဲ့အခါကာလကြတော့လဲအများနဲ့ဆိုင်တဲ့ဒီကြီးတွေကိုထိုက်တဲ့နေရာလေဆိုတာအဲဒီမှာခံခွဲပြီးတော့ထောက်ပလူကံပြုတယ်ညွန့်ကြည့်အဲ့ဒါကလည်းပဲမလွယ်ဘူးဆိုတာတောင်းသေးပါအများအလိုကြဆိုအမှန်ဖြစ်သေးပါတယ် အများလိုကြမဖြစ်ရင်အဲပြည့်စွာပြောတတ်ကြတယ်မဟုတ်လည်းပြောတာဟုတ်လည်းပြောတာမြေတော့ပြင်းအောင်လို့အောင်ရဖို့အရေးကြီးပါနာဝေဇာနိကာမနိဒီကျင်းတော့အမှုတဲ့ဒီလိုဆောင်ရင်းစားပြီးဒီကျင်းတဲ့အမှုတွေပါ ဒါပေမဲ့အခုတော့သာဝရင်သာနာရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့ပုဂ္ဂိုလ်တွေမှာစေတနာကောင်းနဲ့ဆောင်ရွက်တော်လည်းပဲဘုရားရဲ့အစ်တင်ပြန်ပြပြသိအောင်နဲ့ပြည့်လို့အောင်ဆောင်ရွက်ပြရတာအရေးကြီးတယ်ဒီလောင်ဆောင်ရဖို့ဘယ်နဲ့တော့ဆိုတော့ဒီမှာအဲ့ဒီဘယ်မှာကြီးရင်းနဲ့ကြီးမှာဒီကြီးရင်းရတယ် အများရဲ့သဘောတူအဆုံးဖြတ်ချက်ရယူပြီးတော့ဆောင်ရွက်ဆောင်ရွက်ပါလို့ပြင်တယ်ဒါကအပြင်းဆုံးပဲအဲအများရဲ့ဆုံးဖြတ်ချက်တွေကအကျိုးအချုပ်ကိစ္စတွေကလည်းတူရဲ့သဘောဖြင့်၊မူသဘောဖြင့်၊သုံးသဘောဖြင့်ဆောင်ရွက်နိုင်တယ်လို့ခွင့်ပြုချက်ကလေးတွေဒီလိုအားလည်းရှိမှာပါအဲဒီလိုအားလည်းဒီခွင့်ပြုချက်အတိုင်းဆောင်ရွက်ပါလို့ရှိရင်ဒါတော့ပြင်းနေတာပါအဲဒါ အဲဒီကိစ္စတွေအနာဝေဇာနိကာမာနိဒီရင်းပြီးတော့အမှုတွေပြုရမယ်မိမိတို့ဆောင်ရတဲ့အမှုတွေသိချင်းအောင်ဒီနာကောင်းတဲ့ဆောင်ရနေတယ်လည်းအပြည့်တင်ကြရတာရောက်လာတာအဲဒီအပြည့်တင်တယ်မရောက်အောင်ဆောင်ရဖို့ရတယ်အရေးကြီးတယ်ဝေဒနာကောင်းတဲ့ပြည့်စုံအောင်ဆောင်ရွက်နေတော့လည်းပဲပြည့်တင်တဲ့ပုဂ္ဂိုလ်ပြောတဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးမဟုတ်ရှင်းပါဘူး ပြီးလို့ကျင်တော့နာဂကုံ၆ပါးတဲ့ခမာဒီခံရမယ်ဆိုတာအရေးကြီးဒီခံမှအပြစ်မှာပဲဒီမခံလို့ရင်အဲစိတ်ပြည့်နေလို့ကျင်တော့မျိုးစိတ်ပြည့်ကြရတယ်ဆိုတော့ခဏခဏပေါ်လာဒီခံရမှာပဲဒီခံပြီးဆောင်ရဒီလိုမှဒီခံပြီးမဆောင်ရဘူးဆိုလို့ကျင်သာသနာတော်အတွက်ဆောင်ရမယ့်ပုဂ္ဂိုလ်တွေ မရှိပဲနေမှာပဲသာသနာတော်အတွက်ကိုယ်လုံငန်းပေါင်းတာတွေဆရာများဆယ်ကြားအားလုံးသင်္ကြန်နေရယူလို့ကိုယ်ပင်မကိုယ်ပင်မခံပြီးတော့အဲဒီတော့ဆောင်ရွက်တဲ့နေရာမှာအင်းဒီဘာတွေပြောဆိုတွေခါပြီးခါနိုင်မှုဆိုလို့ရှိရင်မဆောင်ရနိုင်မဆောင်ရနိုင်လို့ရှိရင်သာသနာရေးသာသနာရဲ့ ဒီကံရေးတို့ဘွားရေးတို့သင်္ဃာရေးတို့ဒါတွေကကိုယ်ရှင်ပြည့်စုံခြင်းကြောင့်ဖြစ်တာပဲအဲဒီတော့အရင်ကလည်းပြောပြီးပါပြီသမာဓိခံရမယ်ဒါရီယာနည်းနည်းကြကြကြည့်ရမယ်အဲဒီလိုပါလေသိချပြီးတော့ဒီလိုခါလုံးမကြည့်ဥပ္ဌာနာဒါကြွအလုံးလာနေပြည့်စုံရမယ်ဒီကိုယ်ကအခုကိုယ်ရဲ့ဆိုင်ရထမှာတော့ပါ ပါဝိပါကဒေသနေမြဒေသရမယ်ဒါကတော့ဒီတာဝန်ရပုဂ္ဂိုလ်တွေနဲ့ညာညာကြီးနဲ့ဆိုင်မအောင်နည်းနည်းပါးပါးဒီအပေါ်ကြီးကရဒီရင်ပေတဲ့ဥစ္စာတွေသိကမှုတော့ရှိမှာပါကိုယ်တည်းထုတ်ပြီးရတော့မလိုပါဘူးဒီဥစ္စာတော့တရားတဏှာခြင်း မေတ္တာသနာခြင်းနဲ့တော့မေတ္တာပြုရမယ်။အဲဒါကတော့ဆောင်ရတဲ့ပုဂ္ဂိုလ်ချင်းချင်းကာယကမေတ္တာဝစီကမေတ္တာတွေနဲ့အဲဒီလိုဆောင်ရပါကြဖို့မနောကမေတ္တာကတော့မမြင်ရဘူး။မနောကမေတ္တာလည်းမျိုးကြည့်ရမှာမနောကမေတ္တာရှိမှာမေတ္တာကာယကံဖြစ်မေတ္တာဝစီကံဖြစ်ပြောရင်လည်းဒီလိုပါဆန်းတာအောင်ဒီပါကပြောတာဒီလိုဆောင်ရရင်လည်းဒီလိုပါဆန်းတာအောင်လို့ မေတ္တာနဲ့ဆောင်ရွက်အခုဆောင်ရွက်နေရတာတွေကမေတ္တာကာယကံတွေကတော့အများကြီးပါပါတယ်ညာတော်တွေအတွက်ချမ်းသာအောင်ယောဂီတွေအတွက်ချမ်းသာအောင်ဒီတိုင်းတဲ့ပုဂ္ဂိုလ်တွေချမ်းသာအောင်ဆိုပြီးဆောင်ရွက်နေရတာကြီးဒါတွေလည်းမေတ္တာကာယကံတွေပါပဲပြောဆိုနေရတာလည်းမေတ္တာဝစီကံတွေပါပဲဘွယ်ဝင်ဆောင်ရွက်တဲ့ပုဂ္ဂိုလ်ချင်းချင်းနဲ့ချမ်းသာအောင်လို့ရည်ရွယ်ပြီးတော့ပြောဆိုရဲ သူကပြောတယ်อืมအဲဒီလိုဆောင်ရွက်ပေးကြခြင်းနဲ့ခြင်းချင်းဒီလိုဆောင်ရွက်ပြီးတော့ပေးတယ်သူကမဆောင်ရွက်နိုင်လို့ချင်းအဲ့ဒီတောင်းကိုကိုကဆောင်ရွက်နိုင်ရင်ဝင်ရောက်ပြီးတော့ဆောင်ရွက်ပေးတယ်အဲ့ဒါဒီမေတ္တာကာယမေတ္တာဝစီကံတွေပါအဲ့ဒါဒီလည်းလူတာပါပဲညောမြင်လိုက်ကြရမယ်ညောမြင်ဆိုတာကတော့ကိုညာကိုညာကားရှိတဲ့ညပါလေ ဉာဏ်သွားတာညီတဲ့ဥစ္စာတွေတော့ဉာဏ်နေတာတွေတော့ရှိမှာပဲဆိုတော့လည်းကိုဉာဏ်သားကြည့်လို့မရတော့ပြင်ပွဲကြီးပွားကြီးပွားကြောင်းသာသနာတော်ကြီးပွားကြီးပွားကြောင်းအဲလိုလုံငန်းတွေပဲလိုလုံးသွင်းတယ်အဲလိုလုံးရင်ဘယ်လိုကျိုးရှိမဲဆိုတာအဲဒါလေးပဲတော့ဉာဏ်ပြီးတော့ဆောင်ရမယ်အာနာရဂုဏ်ကိုဒီကဟောပြောထားတဲ့ဘဝရခါရံပါဠိသားတွေပါပဲ အပရိဟာနိယတရားမဟုတ်ရေးသုတ္တရေတရားတဲ့အဲဝိဇိဝိဇိတိုင်းကလိတ်ထွေးနေတဲ့အကြောင်းပြုပြီးတော့မြတ်စွာဘုရားဟောတာဘိနံတဏိပါဒတဏိပါဒဘူးလားဝိသန္တိမကြမကြဒီတိုင်းမြင်ရမယ်ဒီတိုင်းမြင်ရပြီးဒီတိုင်းမြင် အဲဒီတိုင်းနေတဲ့ခါကာလကြတော့လာတဲ့ပုဂ္ဂိုလ်လည်းလာအောင်မှာတာဝန်ယူထားရဆိုရင်တာဝန်ကလည်းဆောင်ရမှာကောင်းတယ်။အာရတော့ဘာတော့ဝိသံဝိတာဘောအာရတော့ရောက်လာတော့ဘာတော့တာဝန်ဝိသံဝိတာဘောဆောင်ရမည်အပေါ်ထဲမှာဘဝင်ပြင်းတဲ့မှုဆောင်ပေါ်ပြင်းတဲ့တာဝန်ယူထားလို့ရှိရင် အဲဒီတောင်ယူတဲ့ပုဂ္ဂိုလ်တွေအပြီးပြီးမှဒီအဖွဲ့ရဲ့အင်းဒီတိုင်းဟာဒီတိုင်းကြောင်းဒုဘွားဒုဘွားကြောင်းသာသနာတော်ရဲ့ဒီတိုင်းဒီတိုင်းကြောင်းဒုဘွားဒုဘွားကြောင်းတောင်ဆောင်ရွက်ဖို့ရရှိနေတယ်အဲဒီတောင်ဆောင်ရွက်ဖို့ရကိုတတ်နိုင်တယ်ဆိုတော့ဆောင်ရွက်ဖို့ရဒုဘွားအဲဘုရားပုဂ္ဂိုလ်တွေကသင်တော်လို့တောင်းလဲခွဲဝေပြုလို့ရတယ် မိမိကိုယ်တိုင်ကလည်းဘယ်လိုဖြစ်နေဒီထဲမှာဝင်ရောက်ပြီးတော့ဆောင်ရနိုင်တယ်လို့မြင်ထားတာရှိရင်လည်းအဲ့ဒီတောင်းဝန်တစ်ခုခုတော့တောင်းယူပြီးတော့ဆောင်ရဆိုတာလိုပါတယ်။ဘဝကြီးတစ်ခုလုံးမှာဆောင်ရတဲ့ပုဂ္ဂိုလ်နှစ်ယောက်သုံးယောက်နဲ့ဉာဏ်ဓာတ်တွေကမဆောင်ရနေလို့ရှိရင်အဲဒီတော့တောင်းလေးပါတယ်ဆိုဆောင်ရတာလား။ဆောင်ရတဲ့ပုဂ္ဂိုလ်တွေလူပြီးတဲ့ဒီသံဃာယုတ်ဆိုရင်သံဃာယုတ်လုံးဆောင်ရသွားမယ်ဆိုရင်တော့ဆိုတော့ပို့သွားမှာပါပဲလား။ ဝင်မှပြီးတော့ဆောင်ရွက်ကြရကောင်းရင်အဲအဲဒီဉာဏ်နဲ့ပုဂ္ဂိုလ်တွေကလည်းကိုယ်နဲ့တန်ကိုယ်တန်နေတဲ့ဘက်ကနေပြီးတော့ဘယ်တာဝန်တော့ဆိုဆောင်ရွက်နိုင်ရဲ့လို့စဉ်းစားပြီးတော့လည်းအဲဒီလိုတာဝန်လေးယူပြီးတော့ဆောင်ရွက်ကြရကောင်းပါလားအဲအစည်းအဝေးရှိတဲ့ခါကလာအစည်းအဝေးတက်ပြီးအားပေးဝဲတာကတော့ရည်ကြီးတဲ့လောက်ကတော့မဆောင်ရနိုင်ကြမကြည့်ဘူးနေမကောင်းလို့ရှိရင်တော့သင်ထားတော့ပေါ့နေကောင်းလို့ရှိရင်တော့ဒီလိုရှိရင်တက်ဗိညာဉ်တဏှိပါတာ အကြာခဏကျွေးရမယ်သန္တိပါဒဘူးလားဒီဝိဉ္ဇဉ်များရရမယ်တဲ့ဒီလိုဆိုလို့ရှိရင်သိုးပွားဝေရတာရှိရဲ့တဲ့ဆိုလို့ဆိုတော့ဘူးတဲ့ဟောဒီယောပါတိခင်တာနောပရိဟာနိဟောဒီယောဤပွားခြင်းကလည်းပါတိခင်တာညော်လေးမွေရှိပါတယ်ပရိဟာနိသိုးဝေခြင်းကနောပါတိခင်တာညော်လေးမွေသိုးရင်တော့မရှိပါဘူးတဲ့သိုးသွားလိမ့်မယ်မသိုးရင်ရပါဘူး နောက်ဇီဝေကဇီဝေပြီးတော့အညီညွတ်မဆောင်ရရင်လည်းအဲ့ဒါလည်းမဆိုသေသေးဘူးလို့ကအမက်ကပါဏိပတန်တိအမက်ကဝုဖန်တိအမက်ကဝိဇိတရဏီယာနေဟိုမှာတော့ပါတယ်ဒီမှာတော့သမဂ္ဂကရဏီယာနိကရုဒာနိတော့ဆိုရင်ပြေဆုံးပါအဲသမဂ္ဂညုတ်ကုန်နေဖြည့် တဏိတန်ဒီကျိုးရတဲ့ခါလည်းအမြင်ညွတ်ကျန်တဲ့မှာရှိတဲ့ပုဂ္ဂိုလ်အမြင်ညွတ်ကျိုးသမဂဝုထာတိဒီလိုကထားတဲ့ခါကျတော့လည်းတဏိတညွတ်ထားရမယ်ပြန်ပြီးအဲတချို့ကကြံတချို့ကဒီမှာဆက်ပြီးတော့ဆွေးနွေးနေလို့ရှိရင်ထားသွားတဲ့ပုဂ္ဂိုလ်ရဲ့တော့ကြမသင်္ကာဖြစ်တတ်တယ်တဲ့ညို့ပဲညို့ပဲထား ဟိုမှာဒီလိုဒီညီညွတ်ထားပြီးတော့ကိုယ်ညာကိုပြရအဲ့ဒါလိုရမယ်ဒါကတော့သိရင်ကြည့်ထားပါလားဒါရေးကြည့်တာကသမက်ကညီညွတ်ကုန်ပြီကရဏီယာနိကျုပ်ပိစ္ဆာတို့ကရိသန်ဒီကျုပ်ကုန်တဲ့ကျုပ်ပိစ္ဆာတွေပြုစရာတွေကိုအညီညွတ်ပြုရမယ်ဆောင်ရမယ်အင်းအရှင်ကြီး ကိစ္စပေါ်လာလို့ရှိရင်လည်းအမျိုးမျိုးဝိုင်းပြီးတော့ဆောင်ရအဖွဲရဲ့ကိစ္စတွေပေါ်လာလို့ရှိရင်အမျိုးမျိုးဝိုင်းပြီးတော့ဆောင်ရဒီအဖွဲမှာဆောင်ရတဲ့ကိစ္စတွေအပြီးပြီးအောင်ပြေဝင်ငှပြီးတော့ဆောင်ရတဲ့နေရာမှာလည်းအမျိုးမျိုးပဲအဲဒါပေးထားတဲ့အတိုင်းတောင်းနေမပြတ်မကွဆောင်ရပြီးတော့သွားကြဟုတ်ဒီဝါပါတိကံခါတဲ့အဲဒီလိုဆောင်ရတာမယ်ဆိုလို့ချင်းဒီဘွားချင်းလိုတာလည်းမျိုး ညှို့လင်းရပါတယ်ကြီးပွားလိမ့်မယ်ဧကညှို့လင်းရပါတယ်နောပရိဟာနိဆိုးခြင်းကိုတော့ဆိုးသွားမှလေလားတော့ဆိုးရင်ကိုမရှိပါဘူးတဲ့အဲဒါကြောင့်ဒီခံရစကြသောနာရကုံများလဲပြည်စုံများပြည်စုံအောင်နှလုံးသွင်းဆင်ခြင်ပြီးတော့ ဆောင်ရတဲ့ဆောင်ရတဲ့နဲ့ဆောင်ရတဲ့ကိစ္စတွေလည်းဒါဝန်အတူတူယူပြီးတော့အဲဒီယူတဲ့ဒါဝန်တွေကိုလည်းပဲယူတဲ့အတိုင်းသို့မဟုတ်ဘွဲကပေးတဲ့ဒါဝန်တွေပေးတဲ့အတိုင်းအဲမချုံမရွံ့အငြင်းအငြင်းနဲ့ဆောင်ရကြပြီးတော့ဒီကနာကောင်းနေတဲ့ဆောင်ရတော်လည်းသူများအပြစ်တင်ပေါ်မရှိအောင်အပြစ်ကင်းအောင်လည်းပဲ အဲမလုံးလုံးပြင်ပြီးတော့ဆောင်ရွက်သွားကြဖို့ပါပဲအဲဒီလိုဆောင်ရွက်သွားလို့ရှိရင်ပြင်ကိုယ်လည်းပဲကိုယ်လည်းပဲအပြည့်ကျင်းအဖွဲလည်းပဲအဲအကျိုးရှိတာမများရှိသာသနာတော်လည်းပဲဒီကနေ့သို့တဲ့ချင်းပြီးပွားခြင်းအစရှိတော့အကျိုးတရားတွေစိတ်ဓာတ်များပြည့်ပြီးသွားပါလိမ့်မယ်အဲဒီလိုပြည့်ပြီးသွားအောင် ဆောင်ရွက်နိုင်ကြပါစေလို့ဘုန်းကြီးအတူရုပ်ပဲကနေဟောရတယ်ဆိုတာပြောကြပါတာအဲဒီအားလုံးအမြင်ရရုပ်ကြည့်ရဒီကောင်းနေအချင်းချင်းနဲ့အကြံဉာဏ်ပေးပြီးတော့အနိုင်ငယ်ကိစ္စတွေကိုလည်းမိမိတို့တက်ကမချိုးခြင်းရအောင်ဆောင်ရွက်နိုင်ကြပါသည်ဆောင်ရွက်ခြင်းမြတ်စွာဘုရားသာသနာတော်အဲအဲတို့တို့တို့ကြောင့်မှုတွေကိုအပွဲကြီးဆောင်ရွက်နိုင်ပါစေဒီအပွဲကြီးလည်းပဲ တဏှိတရားကိုတည်းစီကအင်အားနဲ့ပြည့်စုံပါစေဒီလိုဆောင်ရတဲ့အားမြတ်စွာဘုရားသာသနာတော်ဒီပွားတိုးတက်ပါစေ။သာ